မနေ့ကလက္ခဏာ၃မျိုးသဗ္ဗဝါလက္ခဏာကိုယ်စီအမှတ်သားလက္ခဏာသက္ကတလက္ခဏာချိန်မှတ်သားလက္ခဏာနဲ့သမညာလက္ခဏာတူညီအမှတ်သားလက္ခဏာဆိုတော့၃မျိုးခွဲပြီးတော့ပြောတော့ပါတယ် အဲဒီသုံးမျိုးတွေကဝိပဿနာအလောကတိရိစ္ဆာန်လောကဘယ်ရစလို့ရမလဲဆိုတာသိဖို့လိုပါတယ်မနေ့ကပြောခဲ့တဲ့ဥပမာလေးမှတ်မိကြပါလိမ့်မယ်။စာစားတဲ့အခါခန္ဓာနဲ့ရောက်လာတဲ့စားဝယ်အလုပ်ပေါ့။အလုပ်လေး သွားတဲ့စိတ်ဖြေဝါးတယ်လို့ရှိရင်တတိမသားနဲ့ဝါရင်တော့ဘာရတာမှသိမှာမဟုတ်ဘူးလေသိတော့မှလေးလေးနဲ့နဲ့သိပြီးဆုံးဆုံးသိဖို့မလွယ်ပါဘူးအထုတိသာဝါလည်းလို့ရှိရင်ဒီဝါတဲ့စာရဲကအရာသာထွက်လာတာပဲ အာရီနဲ့ပေါင်းစပ်လိုက်တဲ့အခါကျတော့ဒီရတာအဲဒီနဲ့ပျော်ပြီးတော့ရှားပေါ်ရောက်သွားတဲ့အခါသူ့မှာရှိနေတဲ့အရာကတခုကိုသိတော့တာပါဆိုတော့ဒီရတာကိုအကောင့်ထည့်ရင်းနဲ့ပြသမှာဆိုရင်တော့ဒီလိုတော့ပြလို့တော့မရဘူးပေါ့လေရှားပေါ်ရောက်လာတဲ့ရတာကိုတော့သိတော့သိနေတာခြူတာရောက်ခြူတာသိရှင်နာရောက်ရှင်နာသိစတ္တရောက်လာလို့ရှိရင်စတ္တသိ ဖန်တဲ့ရတာရောက်လာလို့ရှိဖန်တာပြီငါနဲ့ရတာရောက်လာလို့ရှိရင်ငါနာပြီခါတဲ့ရတာရောက်လာလို့ရှိခါတာလေးပေါ့တခုတော့ကြည့်တော့တာပဲမနေ့ကဆရဆဆိုတဲ့ဒီကလေးလေးကိုလည်းပဲစာရင်းနဲ့လက်ပြီးပေါင်းစပ်ပြီးတော့ရှင်းပြသွားပါတော့ကိုစီကိုစီအာသာတိုင်းမှာပါဝင်နေတဲ့ အရသာအတီးကြီးပေါ့လေအဲဒါလိုပဲကိုယ်ရဲ့ဘာလည်းပဲကိုယ်စီကိုယ်စီပေါ့လေကိုယ်ပိုင်လက္ခဏာလေးကြီးရှိပါတယ်ကွာအဲဒါဆက်ကဆလို့လည်းခေါ်ပါတယ်ဆဘဝလို့လည်းခေါ်ပါတယ်အဲ့ဒီသဘာဝကိုသိဖို့ဒါပဲအရေးကြီးတယ်သဘာဝသိအောင်ဘာလုပ်မလဲဆိုတာပေါ့ ဝိပဿနာလုပ်ငန်းစဉ်ပါတော့သူနေရာမှာရှိပါတယ်ဖြစ်ခိုက်ရှိရမယ်ဖြစ်ခိုက်ဆိုတာဖြစ်ဆိုတဲ့စကားဟာသမဏကိုအရာချေပါတယ်ဒေါ်လာ6ပါးနဲ့ပြောမယ်ဆိုလို့ရှိရင်တော့6မျိုးပေါ့မြင်ခိုက်ဖြစ်ကိုဖြုတ်ပြီးတော့မြင်ထက်လို့ရှိရင်မြင်ခိုက် ကြားထရင်ကြားခိုက်နားထရင်နားထိုက်နားခိုက်တရားသာစားပြီးတဲ့အထက်လေးရှိရင်တာယာခိုက်ရသာစားပြီးခိုက်ပါထိတိရဟာအဲထိခိုက်တယ်လို့ရှိရင်ထိတယ်လို့ရှိရင်ထိခိုက်ပါကြံစီခိုက်တိခိုက်ပါလေဒါပါဒီခိုက်တာသုံးမျိုးပါပါအဲ၆မျိုးပါ အဲ့ဒီ6မျိုးကိုတစ်ခုနဲ့ပေါင်းလိုက်လို့ရှိရင်သင်ရှားပေါ်လာတဲ့ဒီအဓိပ္ပာယ်ရပါတယ်သင်ရှားရှားပေါ်လာတာပေါ့အဲ့ဒီသင်ရှားပေါ်လာတဲ့ဟာအတိတ်ကပေါ်ပြီးသားမဟုတ်ဘူးအကြောင်းရင်းရုံးမှာပေါ်မဲ့ဟာလည်းမဟုတ်ဘူးဒါကြောင့်မလို့ဦးပူနေနေနဖူးတွေဒူးတွေပေါ့လေပြစ္ဆုတ်ပါကိုကြာခြင်းလို့ ခိုက်ဆိုတဲ့ကားလေးဖြစ်ရပါတယ်ဖြစ်ခိုက်ဖြစ်တုံးဖြစ်ဆဲပေါ့လေဒီလိုပဲရပါတယ်စိတ်ဖြစ်ခိုက်ရှိရမယ်ဖြစ်တုံးဖြစ်ဆဲရှိရမယ်ဒီနေ့ပြောတဲ့ဥပမာလို့စက်ကြီးကြည့်ကြလို့ရှိရင်လက်နေတော့ခါကြည့်မှသိနိုင်တဲ့စာအဒီဥပမာလေးနဲ့တိုက်ဆိုင်ရှိပေါ့ပြီးတော့ဖြစ်ခိုက်ရှိမှတဘာဝသိနိုင်တယ်ဆိုရတာပါပဲ သိတယ်ဆိုတာစိတ်ကူးနဲ့သိတာမျိုးမဟုတ်ဘူးစာကပြောလို့စာရုပ်တွေပြီးသိတာမျိုးမဟုတ်ဘူးဆရာကပြောထားတဲ့အတိုင်းငါဆရာပြောတာမှန်ပြီဆိုပြီးတော့ဒီလိုသိတာဒါတည်းသိတာမျိုးလည်းမဟုတ်ဘူးကိုယ်တိုင်ကိုယ်ကရှုလို့သိရသည်။ဒါလို့ရှုစတဲ့ကားလေးတော့ပါပါရှုဆိုတော့ကြည့်တာပါပဲ။ကြည့်ဆိုတာစိတ်အားအပြည့်ထည့်ပြီးရှုတာပါ ဖြစ်ဆက်ရှုမှသဘာဝဘုရားတိနိုင်ပြီအဲ့ဒါဝေဒနာရှုရပါကိန်းစီလုပ်ငန်းပြနေရာမှာစကားပါပဲဒီဆက်ရှုကသဘာဝမြင်ပြီးဆိုတဲ့ဒီကစုဟာဖြစ်ခိုက်ဆိုတဲ့ဟာတွေက သဘာ6ပါးနဲ့အရှင်ကြီးတို့ကြားလိုက်ပါတယ်ဒီတော့တစ်ခုတည်းအနေနဲ့လည်းပဲသင်ရှားဖို့ပဲဘာပဲပေါ်ပေါ်ပေါ့စကားလေးတစ်လုံးနဲ့ချုပ်ပြီးတော့ပြောလိုက်ပါတယ်သင်ရှားဖို့ပဲဆိုတော့ဝမ်းမဲ့စိတ်စိတ်ထားတဲ့အခါမှာအသိရှုတွဲလိုက်လို့ရှိရင်ဖောက်မှုပေါ်လာတာပဲလားဒါကသင်ရှားတယ်လေ စိုက်လိုက်လေထုတ်လိုက်လေရှင်ဝမ်းဘက်ကပင်ဆက်သွားတယ်လေဒါလည်းထင်ရှားတယ်လေဒါကလေးကအစနားလည်နိုင်ပါလေဖောင်းလိုက်တင်လိုက်ဖောင်းလိုက်တင်လိုက်ဆိုတာဒါမရှိဘဲနဲ့တော့ထင်ရှားတယ်မဟုတ်ဘူးစိတ်ကူးနဲ့လည်းပဲယူရတဲ့ဟာမျိုးမဟုတ်ဘူးရှိတဲ့စိတ်တိုင်းကဝမ်းကမောမိုက်ကဖောင်းမှုဆိုတာရှိနေတာပဲဖောင်းမှုဆိုတာအပြောပဲသဘောကတော့တောင့်တင်းလောက်ကြရွေ့သွားတဲ့ လေးအဓိကရုပ်တွေပဲလေးရုပ်ကအထင်ရှားဆုံးပါဒီခိုက်တော့ခါတောင်းတင်းလှုပ်ရှားရသွားတဲ့သဘောတဘာဝအရသာနဲ့တည်းတဲ့တဘာဝမရှိဘူးလို့ဘယ်သူမှညင်းလို့မရဘူးရှိနေတာပဲ။ဖောင်းတဲ့ခိုက်တမှာတောင်းတင်းလှုပ်ရှားတဲ့သဘောပြင်းတဲ့ခိုက်ကမှလှုပ်ရှားရေးသွားတဲ့သဘောလေးကြီးပါပဲခေါင်းလုံးပဲ။ဟုတ်အဲဒီတဘာဝက ဟာရထဲမှာပါတဲ့အတိအကျသောကိုယ်စီသဘာဝလက္ခဏာပဲလို့အဲ့ဒါလေးကြည့်လို့ရမယ်နော်။အဲ့ဒါကတောက်တဲ့လှူရှားရှိသွားတဲ့သဘောကဖောက်တဲ့ထိုက်ပိန်တဲ့ထိုက်ဖောက်လုံးပိန်လုံးပေါင်းရပိန်တဲ့ရှိတာပါ။အဲ့ဒီသဘာဝသိကျင်သူတို့ဖြေဆုံးလိုက်လိုက်ကြည့်တာစစ်တာရှိလို့တော့ပါပဲ။ဟုတ်။ဘုရားသဘာဝတတ်တွေ့ပါလေ။ ဆောင်လင်းလို့ဆက်ယူတော့တဲ့သဘောတော့တွေ့ကိုတွေ့ပါမတွေ့ဘူးလေဒီဆရာသာဆူဆက်ယူတော့ကတ်တာလိုက်သတိဆန်နေရပါလားပြီးတော့ဒေါသဆောက်ဆောက်ပါတဲ့အရှင်ရှားဆုံးအခုပြောရမယ်ဆိုလို့ရှိရင်နာကကြားတဲ့အခါကိုယ်ရုပ်ကပြောနေတဲ့စကားစကားသာအပန်လိုက်နေတာယောဂီများရဲ့နားထဲမှာသလုံးကြီးသလုံးဝင်နေတာပဲ။ နားထဲမှာဝင်လာတဲ့အပန်ခိုင်းအတိုက်တာလည်းသင်စားတာပဲအတန်လာတဲ့ကကြားတာအတန်မလာပဲကြားတယ်အတန်လာလည်းကြားသလားဆိုတော့နားလည်းကောင်းပါမှနားထဲမှာရှိတဲ့အချီတတ်တွေကလည်းပဲမပြတ်မရှိဖြစ်နေမှာအတန်ကိုလည်းခံဖမ်းယူတဲ့အချီတတ်တွေရှိပါမှာဒါလက်ခံဖမ်းယူတဲ့ အခန္ဓာလည်းပဲရှိအတန်လိုက်နားထဲမှာလည်းတိုက်ခါရပေါ်ပြီးအတိုက်တာနေနဲ့သူကကြားသွားတာပဲကြားကြည့်တာလေအနတရားကြီးဖြစ်ပေါ်လာတာပဲကြားကြည့်တာနားထဲမှာအတန်နဲ့စိတ်နဲ့ဆုံတွေ့ခုတွေ့ဆုံနေတာပဲဒါကြားတွေ့ခေါ်ပါလေစာခေါ်ဆိုလို့ရှိရင်တော့ဖတ်ဆက်ခေါ်တာပါလေ ဖြစ်ဒါလည်းထင်ရှားတာပဲအဲဒီလိုကြားသိတဲ့အခါမှာကိုယ်အချိန်နဲ့တိုက်ဆိုင်တယ်ရှားလို့ကောင်းတယ်ပေါ့ခံစားတဲ့ဘောဖြစ်တာပဲကိုယ်စိတ်နဲ့မတိုက်ဆိုင်ဘူးဆိုလို့ရှိရင်တော့အတန်ကစိုးစိုးဝါးတာနေဆိုရင်ရှားလို့မကောင်းဘူးပေါ့ဒုက္ခဝေဒနာပေါ့အလေအလအတန်ကြီးကြားရလို့ရှိရင်လည်းပဲကောင်းတယ်လည်းမဟုတ်ဆိုတယ်လည်းမဟုတ်အဲအလေအလ ပါဠိဘာသာပေါ်လေးကြားရလို့တဲ့ချင်းရသို့တော့သင်ရှားလာတာယောဂီဘာတော့နားထောင်လို့ကောင်းတာနဲ့နားထောင်လို့မကောင်းတာဒါပဲရှိတာပါပဲ။အဲဒါခံစားတဲ့သဘောပေါ်တယ်။ကြားတွေ့ကြားခံစားအဲကြားတိကြားတိကြားခံစားဆိုတာပါလေ။နာအုပ်စုအထင်ရှားဆုံးနာအုပ်စုဖြစ်ပေါ်လာတာလည်းတော့ဒီတော့ဒီတော့ကအကုန်လုံးပေါ်ကြီး သူသဘောသူဆောင်နေတဲ့သတ်သဘောတွေကြီးပဲနာရှိတာကအဆန္ဒအတန်ကိုလက်ခံခံယူတဲ့တတ်သဘောနားထဲမှာတိုက်ခတ်ပေါ်တဲ့ဟာအတိတ်ကတိုက်ခတ်ပေါ်တဲ့အတန်လည်းအတိတ်ကအတိတ်ကအခန္ဓာနားမှာသွားပြီးတော့တိုက်ခတ်ပေါ်ပြီးဆိုလို့ရှိရင်ပေါ်သလောက်နှလုံးသွင်းရရှိနေရင်တော့ရှားနေတာပဲ ကြာတည်တဲ့စိတ်စိတ်ကြာတည်တဲ့သဘောတွေကြာခံစားတဲ့သဘောတွေရှိနေတယ်အပွင့်တအခန္ဓာအတိုက်ဓာအပွင့်တအခန္ဓာအတိုက်ဓာအပွင့်တအကုန်လုံးကပေါင်းပြီးတော့ကြည့်လို့ရှိရင်လည်းပဲသဘာဝအစုပဲကြားတဲ့ခိုက်တမှာရှိသင်္ချာရှိတဲ့သဘာဝအစုပဲတခုချင်းကြည့်လို့ရှိရင်လည်းသဘာဝအုပ်စုလေးတွေပေါ့လေတခုချင်းတစ်ခုချင်းခွဲကြည့်လို့ရှိရင်ဒါလည်းသင်္ချာတာပဲအဲ့ဒါသဘာဝတရားတွေခေါ်တယ်အဲ့ဒီသဘာဝတရားတွေသိဖို့က အခန္ဓာသဘာဝတရားအတိုက်တခန္ဓာသဘာဝအဲသဘာဝတရားနဲ့အပွင့်တသဘာဝတရားကြီးကြည့်ဖို့ဆိုတာကြားတော့ကြားစေပါကြားတယ်ကြားတယ်လိုက်လို့မှတ်ရတာလေအဲ့ဒါကိုကြည့်ရပါတယ်ခမတို့သူရဲ့မြင်ကြိုက်နာကြိုက်စားကြိုက်ခြေကြိုက်စိတ်ကူးစိတ်ကကြံကြိုက်ကြွားကြိုက်လှမ်းကြိုက်စားကြိုက် မြေတောင်လေးခတ်တာနှလုံးပိတ်တာဖွင့်တာကအစအကုန်လုံးဒီတဲ့မှာထင်ရှားပေါ်တဲ့အဲတဘာဝတည်းရှိပါပဲအဲဒီအကုန်လုံးလိုက်ပြီးတော့မှတ်ရမယ်ရှုခွင်းရှုခွဲအာယုံတွေအဲဒါဒီချာမှတ်ဖို့ပါပဲဒါသာရှုခွင်းရှုခွဲအစစ်ဖြစ်တယ်ဆိုတာပါလေဒီချာချာမှတ်တာကိုပါဟောင်းတဲ့သင်္ကေတခဏမှာလည်းပဲ ရုပ်တဘာဝနဲ့တဘာဝကြီးထင်ရှားနေတယ်ဆိုတာအမှန်တော့ပြီးသားပါလေထောက်မှုခေါ်တဲ့တောင့်တင်းလှုပ်ရှားတယ်လို့ပါပိန်မှုခေါ်တဲ့လှုပ်ရှားရေးသွားတဲ့သဘောတွေပေါ့ဒီလည်းပဲတောင့်တင်းတာပါပဲဖောက်ခဲ့တဲ့အခါမှာထင်ရှားနေတဲ့တောင့်တင်းလှုပ်ရှားရေးသွားတဲ့သဘောဟာ ရုပ်တဘာဝအဖြစ်ပဲအဲဒီရုပ်တဘာဝအဖြစ်ကလေးတွေပေါ်ပေါ်လာတာကိုသိတယ်ကတောက်လာလေးကြီးစိတ်ရောက်သွားရင်တောက်မှန်းပြီးတော့တင်းလာလေးစိတ်ရောက်သွားတင်းမှန်းပြီးတော့လှုပ်ရှားတဲ့ဒီစိတ်ရောက်သွားလို့ရှိရင်လှုပ်ရှားမှပြီးတော့ရွေရှားတဲ့လေသဘောပေါ်မှာစိတ်ကရောက်သွားလို့ရှိရင်ရွေရှားတာပြီးတော့ တခါတခါတိုးတာတိုးတာတိုးတဲ့တိုးတဲ့အနေနဲ့ထင်ရှားပြီးစိတ်ရရောက်တာလို့ရှိရင်တိုးမှသည်တောက်မှအဲတိုးမှသည်တော့အဲ့ဒီပေါ်လာတဲ့သဘာဝတွေဒါရုပ်သဘာဝတွေပေါ့တောင်းတင်းဆုံးရှာရွေ့သွားတာတိုးတာတိုးတာတွေပေါ့လှူရှားတာတွေအဲ့ဒါတွေကြီးတည်နေတာနန္တဘာဝတွေပဲရုပ်သဘာဝနဲ့နန္တဘာဝတွဲရှင်ပြီးတော့ဖြစ်နေတာ အဲ့ဒီသဘာဝကိုသိရအောင်လို့ဖောင်းကြိုက်ခြင်းလိုက်ပါအာဒီနဲ့လိုက်ပြီးတော့မှတ်ခင်ရတာပါပဲရှုခွင့်အာယုကရှုရမယ့်အာယုကဖောင်းတယ်လာလို့ရှိဖောင်းတာပဲပြင်ရတော့လည်းပြင်ပြင်လာတယ်ဒါပဲရှိတယ်ဖောင်းပင်မှုရဲ့အစအလယ်အဆုံးဖြစ်မှုရစ်မှုကြက်ဖို့ ဒါကရှိရမယ့်အာယုံမဟုတ်ဘူးအဲ့ဒါလေးနားလည်ဖို့အရေးကြီးပါတယ်ဒီတော့ဒါလေးကြီးပေါ်ပြီးတော့ကြောက်သွားတဲ့အများဆိုင်တည်တဲ့ခဏလည်းရှိရမယ့်အာယုံမဟုတ်ဘူးရှိရမှာကတော့ဖြစ်ခိုက်အထင်ရှားနေတဲ့သဘာဝတရားတွေရှိတည်ရပါဒါပဲအဲ့ဒါနားလည်ဖို့အရေးကြီးပါတယ်ဘာဖြစ်လို့ဉာဏ်လက္ခဏာနှစ်ပါးမရှိရကြတော့လို့ဆိုတော့အဲဒီလက္ခဏာနှစ်ပါးက ပရမတ္ထအရှိမဟုတ်ဘူးမျက်မှောက်တွေ့ရတဲ့ယုတ်တဘာဝနန္တဘာယုတ်တဘာဝအရှိလည်းဟုတ်ဘူးနန္တဘာဝအရှိလည်းဟုတ်ဘူးပညာလို့ခေါ်ပါတယ်ဖြစ်မှုကိုပြည့်ဖို့ကအချိန်ပညာခေါ်ပါတယ်ခဏဆိုတာတခဏလေးပေါ့အချိန်ပေါ့ချိန်ဆိုတာအကောင်ချိန်စာလေးရတာမဟုတ်ဘူးခင်ဗျ ဒါတော့ပေါ်ပြီးတော့ပြောက်သွားတဲ့ဒီအချင်းရာလေးဒါလည်းအကောင့်ထဲရှာလို့မရဘူး။ဟုတ်။အဲ့ဒီဟာကြီးအကုန်လုံးအချင်းရာအာကာရပညာလို့ခေါ်တယ်။အချင်းပညာအာကာရပညာပညာကရှိရမယ်ဥပဒနာအာယုန်ထဲမှာမပါဘူး။ရှိပါများလို့ရှိရင်ထင်းလာတဲ့အာယုန် အလိုလိုမြင်လာတဲ့အာယုအလိုလိုထင်လာတဲ့အာယုအလိုလိုထင်လာတဲ့အာယုဒီအနေနဲ့သာရှိတာပဲရှုခွင့်ရှိခွင့်တွေမှာမပါဘူးဆိုတာပေါ့လေအဲ့ဒါကောင်းနားလည်ထားဖို့ရည်ရှိပါတော့ရလမ်းလျှောက်တဲ့အခါမျိုးမှာလည်းပဲဆွေးကြပါစို့ကြွရတယ်လှမ်းနေချတယ်ဆိုတော့အပိုင်သုံးပိုင်း ကြွတာမှတ်ရမယ်လှမ်းတာမှတ်ရမယ်ခြားတာမှတ်ရမယ်ဆိုတာဘာဖြစ်လို့ဒီကြွားစေလှမ်းစေခြားစေမှာမှတ်ဆိုင်ရတယ်လဲဆိုတော့အဲဒီကြွားစေလှမ်းစေခြားစေမှာနာနဲ့အိပ်တရားတွေသင်ရှားနေတယ်ကိုယ်မရှိလို့မသိတာသင်ရှားပုံကတော့ကြွတော့မယ်အပြုမှာကြွခြင်းစိတ်ကြွခြင်းစိတ်မရှိဘဲနဲ့ကြွဖို့မဖြစ်နိုင်ဘူး ကြွကျင်စိတ်ရှိလို့သာကြွမှုဖြစ်ရတာကြွကျင်တဲ့စိတ်ကလေးပေါ်လာတယ်ကြွလိုက်တယ်ပုတ်တယ်သွားတယ်ကြွကျင်ရတဲ့သဘောကြွစိတ်ခန္ဓာမှာပုတ်တယ်သွားတဲ့သဘောလေးကသာရုပ်သဘောတတ်ထင်ရှားတယ်အဲ့ဒီထင်ရှားတဲ့သဘောကိုကြည့်ရအောင်လို့ကြွစေကိုကိုယ်တတိဆန်နည်းနဲ့ပါလေအမြဲတမ်းသက်သာပြီးတော့ဖတ်ရတာ ထို့အတူစမ်းစက်ခဏမှလည်းပဲနာနယုတ်သဘောတရားကိုသင်ရှားနေတယ်။လန့်ကျင်နဲ့နံတရားနဲ့လန့်တဲ့ယုတ်တရားလန့်ကျင်တာကနံလန့်တာကယုတ်စူးစိတ်မှတ်လို့ရှိရင်နောက်ပိုင်းနေပြီးတော့တွန်းတွန်းနေသလားသင်ရလောက်အောင်ရှိကနေပြီးတော့ဆွဲဆွဲသွားသလားသင်ရလောက်အောင်ပေါ့လေ။ တွန်းတဲ့တိုးတဲ့ဆွဲတဲ့သဘောတွေပေါ့လေဒါပြီးဖြေရှားတယ်။ဆိုင်ရင်တဲ့နံတရားနဲ့တွန်းတဲ့တိုးတဲ့ဆွဲတဲ့ရုပ်သဘောတရားတွေအဲ့ဒီခိုက်တာမှာဖြေရှားနေတာ။အဲ့ဒါကလည်းဖြေရှားနေတာ။ဒီတော့ကျောက်စက္ခဏမှာဖြေရှားတဲ့နံသဘောအစုနဲ့ရုပ်သဘောစုတွေမျက်မှောက်ကြည့်ရတဲ့ပရမတ္ထတရားအရှိတွေပေါ့လေဒီ။ ကြွားတဲ့လိုက်ရှိရအဲလှမ်းတဲ့လိုက်ရှိရတာပဲ။ဘာဖြစ်လဲဆိုအဲ့ဒီခိုက်တာဘာကလားနတရားနဲ့ယုတ်တရားကြီးရှိနေတာ။လှမ်းခြင်းနဲ့စိတ်အစဉ်စဉ်ရှိတယ်။တိုးတိုးဆွဲလှုပ်ရှားတဲ့ယုတ်တရားအစဉ်စဉ်ရှိတယ်။ဒါခြားတဲ့ခါမှာလည်းပဲခြားခြင်းနဲ့စိတ်အစဉ်စဉ်ခြားရုပ်အစဉ်စဉ်ခြားခြင်းနဲ့စိတ်အစဉ်စဉ်နေပြီးတော့ မထားတဲ့ခြေတော်အောက်ကိုလွတ်လိုက်လွတ်ချလိုက်လွတ်ချလိုက်တော့လေးပြီးတော့ကြာသွားတယ်ညီကြီးနဲ့ကျန်တဲ့တိုင်းကြီးတဲ့ခါကျတော့ဟွန်းမာသွားတာလေပြီးသွားတာလေဣသွားတာလေပေါ့လေဒါကြီးအဲ့ဒါသင်ရှားတာလေတော့ပြီးတော့တိတိကျကျရှိမှလို့ရှိရင်ဒီနတ်တဘာဝရုပ်တဘာဝတွေဟာကြွားတယ်လည်းသင်ရှားတယ်၊နှမ်းတယ်လည်းသင်ရှားတယ် စစဲနဲ့ချိန်စားတယ်။တွင်တွင်ရှိနေတဲ့ရည်စည်းကြောင်းကြီးလိုပေါ့လေ။နောက်တရားတွေကလည်းအစဉ်စဉ်ဆက်ဆက်ပြီးတော့ဖြစ်နေတယ်။တရားတွေကလည်းအစဉ်စဉ်ဆက်ဆက်ဖြစ်နေတာပဲ။တစ်မျိုးပြီးတစ်မျိုးတစ်ခုပြီးတစ်ခုဟာတော့ဖြစ်နေတာပဲ။အဲတော့ဖြစ်ဆဲမှာအဲ့ဒီနာမည်သဘောတရားတွေတွဲပြီးတော့ဖြစ်ပုံသဘာဝတွေကြည့်လို့ရသူတို့ဖြစ်ဆဲလည်းပြီးတော့ရှိပါတယ်။ဒီနည်းလိုပဲ လက်ရှိအကြောင်းရှိလို့ကိုယ်ရာဆန့်တာစောင့်တာငဲ့တာရင်းတာထိုင်တာထတာဒါလည်းနာနဲ့ရုပ်တွဲပြီးတော့ဖြစ်နေတာဆိုကြပါစို့မမကထိုင်ရှားတဲ့အခါထိုင်ရင်စိတ်မရှိဘဲနဲ့ထိုင်မှုကိုဖြစ်နေဘူးထိုင်ရင်စိတ်ရှိလို့လားထိုင်မှုပြရတာပါဟုတ်ထိုင်ရင်စိတ်အရှင်းစင်ကြောင့် ထိုင်ချတဲ့ခါမှာကိုကြီးကလေးလေးပြီးတော့အောက်ကျကျသွားတာပါလေးကျသွားတာပါဒါထင်ရှားတယ်ထိုင်ခြင်းနဲ့စိတ်အစဉ်စဉ်ကနံသဘောတရားထိုင်တဲ့ကာလမှာအောက်ကိုဤပြီးတော့လေးလေးပြီးတော့ကြက်ကြက်သွားတဲ့သဘောကဒါရုပ်သဘောတရားနာနဲ့ရုပ်တရားတွေဟာရည်ကြီးကြောင်းကြီးလို့ဆက်ဆက်ပြီးတော့ဖြစ်နေတာဒီတော့ ထိုင်ရှားတဲ့ကာလမှာတကယ်ရှိအဟုတ်ချင်နေတဲ့မျက်မှောက်ပြရတဲ့နာနဲ့ရုပ်တရားတွေကြွက်ပြီးတော့ဖြစ်နေပုံသိရင်ထိုင်လုံးထိုင်သေးလေးပါပေါ့လေပူပူနွေးနွေးစိတ်အားအခြေနဲ့လည်းလည်းကြည့်တော့မှတ်ရတယ်ထို့သူပဲကိုယ်ရဆန္ဒကိုစောင့်လာခဲ့တာလို့လက်တော်ခတ်တာလည်းလုပ်ပြတာဖွင့်လာတာအစအကုန်လုံးပေါ့လေဖြစ်စေဖြစ်စေတွေမှာအားအခြေနဲ့လိုက်လည်းပြီးတော့ရှိမှရပါတယ် ဒီလိုရိုးရိုးလေးရှိမှရမယ်စာတချို့ဒီပယောဂီများဒေဆရာကြီးကသူတို့ကိုတင်ပြလိုက်တယ်တော့မသိပါဘူးဖုံးမှုပြင်မှုစသည်အယုံနဲ့ပေါ်စေကာလမှာဖုံးမှုရဲ့အစလိုက်လိုက်ရှာကြတယ်ဖောင်းနေတော့လည်းပဲလိုက်လိုက်ရှာကြတယ်ဖောင်းရဲ့အဆုံးကိုလည်းလိုက်ရှာကြတယ် ရှုခွင့်မဟုတ်တဲ့ဟာကိုရှုခွင့်လုပ်ပြီးတော့လိုက်ရှာကြတာဟာတက်တက်နဲ့အချိန်ဆုံးတာပဲရှိအဲအထုနည်းလည်းမမှန်ဘူးရိုးရိုးလေးမြတ်စွာဘုရားပြထားတာဖြစ်ခိုင်လိုက်ရှုပါဆိုတာသို့လို့ရှုတဲ့အခါမှာတော့ကိုကြီးကပြောတဲ့တိပ္ပံအတိုင်းပါလေရှုခွင့်အာရုံကပ်ပြီးတော့လိုက်ဖို့လိုတယ်ဝင်တော့အောင်မှတ်ဖို့လိုတယ်ဒီထဲမှာတက်ရောက်တော့အောင် တစ်ချိန်လုံးတစ်ဖုံလုံးပေါ့လေအရင်စလို့ဒီအာယုကိုမိဖို့လိုတယ်အချိန်ကြီးဖန်ဆုံမိဖို့ကြက်မြတ်နှံ့တဲ့ဒီအာယုပေါ်မှာရှိမှတ်တဲ့စိတ်ရောက်သွားအောင်ကြက်မြတ်နှံ့အမြဲတည်းဖြစ်ဖို့ဒါတော့လိုတယ်အဲ့ဒီလိုတော့တိုက်တွန်းပါတယ်အာယုရဲ့အစဟာဒါပဲအလယ်ဟာဒါပဲအဆုံးဟာဒါပဲဆိုတော့ဒီလိုတော့မရှာခိုင်းပါဘူးရှာခိုင်းလို့လည်းပဲအလကားပဲပြန်မနေတာတော့ဟုတ် ဖြစ်ခိုက်လိုက်ရှိပါဒါလို့ပြောတာပါပဲဒီတော့ဖြစ်ခိုက်သဘာဝတရားရင်းရိုးလေးကိုပြီးပြီးချင်းချင်းဖြစ်အောင်လို့သတိပဋ္ဌာန်ကြီးရရှိမှရမယ်အစားဖောက်လာရင်အစအလဲအဆုံးဒါတွေသူတို့မရှိရင်ဟာအရှိလို့ပြီးတော့လိုက်ရှားနေတာကတော့တက်တက်နဲ့အချိန်ဆုံးသူတွေပဲလို့ခွင့်ရပြီးမှတ်ချက်ချပါတယ်တချို့ပြောလိုက်ပြီးရင်ဘုံဘယ်ကိုမှတ်တဲ့အခါမှာ ဖောင်းဥစ္စာမတူဘူးဖြစ်ဖောင်းနေတော့လည်းပဲမတူဘူးဖြစ်တာဆုံးဆုံးသွားတယ်တော့တွေ့သားပဲဒါတချို့အတုဆာရှိသေးတယ်ဘာမှရည်လည်းရှိသေးတာပေါ့ဖောင်းမိရဲ့အဆုံးတွေ့တယ်ဆိုတာကဉာဏ်တော်တော်လေးရင့်မှတွေ့တာပါပြီးတော့ယုံနာမှာမကွဲသေးပဲနဲ့တော်တော်လေးဉာဏ်ရင့်တဲ့အပိုင်းရှိသင်ရမယ့်ခါတွေဘောလေစိတ်ကူးနဲ့ပြောတာတွေလည်းရှိပါတယ်အဲဒါတရားလည်းပဲ ဖိုးတာအရှင်တွေကိုဖြုတ်ပြတာပါပဲသတိပဋ္ဌာန်ဤရပြီးပြီးပြင်းပြင်းဖြစ်ကြိုက်လိုက်ပြီးတော့ရှိရမယ်အစားပေါ့လေအထင်းနဲ့ပြောရတာလေအဲဒါရှိပါတယ်ထင်ရကိုကြံဖန်ပြီးတော့ပြောတာထင်ရကိုကြံကြံဖန်ပြောတော့ကိုယ်တိုင်သိနေတဲ့ဉာဏ်မပါဘူးဒါတော့သဘောတရားလည်းမထင်ရှားဘူး ထင်ရကြံပြောညာမနှောသဘောမသိကြီးတဲ့ဒီပ္ပဏီရရိုးသားသားနဲ့ရှုလို့သဘာဝပြည်ပြည်ဖြစ်သွားပြီဆိုလို့ရှိရင်သဘာဝတရားလည်းပဲပြည်ပြည်သားသားအပြင်ပြဆိုင်တယ်အဲဒီသဘာဝတရားရဲ့ဖြစ်မှုရမှုပြက်မှုခေါ်တဲ့အချိန်ပိုင်း၃ပိုင်းကိုလည်းပဲပြည်ပြည်သားသားသင်္ချာကြတင်ပြဆိုင်တယ် မြင်ရမှပြောတယ်အလုံးလို့လို့ကိုယ်တို့မြင်တဲ့ဟာတွေကိုပြောတာဟာဒါစိတ်ကူးမဟုတ်ဘူးအမှန်ပြောတာပဲသဘောရှင်လာပြီတဲ့သူတို့တွေ့ရတဲ့သဘောဟာအမှန်တော့ရှင်ကျက်ကရှင်းတယ်အဲဒီနည်းရမှာလည်းရှိပါတယ်ဒီတော့ယောဂီတွေတချို့ယောဂီတွေအချိန်မဆုံးကြပါနဲ့ပြောတဲ့အတိုင်းလုပ်ဖို့အရေးကြီးတယ်အာယုပေါ်ပေါ်ချင်းအရင်ကလို့မိအောင်အားစိတ် ခံဖို့သိရည်ကြည့်တယ်ဆိုတာပေါ့လေဒီစားတဲ့တိုင်အားထုတ်လို့ရှိရင်ဖြစ်ခဲ့ခြင်းကသဘာဝမြင်ပြီးသဘာဝမြင်မှသင်္ခတထင်ပြီးဆိုတာပေါ့လေသဘာဝတရားကိုရှိလို့သတိသမာဓိဉာဏ်အားကြီးကောက်လာပြီဆိုလို့ရှိရင်ရှုခွင်းအာယုံရဲ့အစာရောအလယ်ရောအဆုံးရောသူ့ဘာသူထင်လာတာတမင်ရှာပြီးတော့တွေ့ရမှာမဟုတ်ဘူးဆိုတာပေါ့လေ တိသမာဓိညာအရင်ကောင်းတဲ့အခါကျမှသူ့ဟာသူထင်လာတဲ့သဘောဆိုတာကအဲ့ဒါကောင်းလာနေကြဘူးပါပဲဒီနေရာမှာကမ္မထဆရာများကပေါ်လာတဲ့အာယုံကိုမှတ်ရမယ်လို့တာမန်ပြောထားတာ哦ဒီယောဂီကဘယ်ကနေဘယ်အထိမှတ်ရမှာလဲဥပမာဖောင်းတယ်ဆိုလို့ရှိရင်ဘယ်ကနေဘယ်အထိမှတ်ရမှာလဲပေးကြတော့လို့ရှိရင်ဘယ်ကနေဘယ်အထိမှတ်ရမှာလဲဆိုတာပါ နေသတ်မှတ်ပြရပါတယ်အချိန်ကာလသတ်မှတ်ပြီးတော့ပြရပါတယ်ရည်ရည်ကြီးခေါင်းကရစားပြီးတော့တောက်လျှောက်ဆုံးတဲ့အချိန်ကတ်လိုက်ပါဆိုတာပါလေဒီအစအလယ်အဆုံးကိုမှတ်ရမယ်ပြောတာပေါ့ဘူးအချိန်ကာလသတ်မှတ်ပြတာဟုတ်ပါပဲပိန်ဖို့မှတ်လို့ရှိရင်လည်းပဲရည်ရည်ကလေးပိန်လက်ကစားပြီးတော့တောက်လျှောက်ဆုံးသွားတဲ့ဒီကတ်လိုက်ပါဒီလိုတော့တိုက်တွန်းရပါတယ်ခပ်ပေါ်ပေါ်လေးလုံမှာဆိုလို့ လာပါဘူးတတိပဋ္ဌာန်စီကအောင်လို့ဆိုင်ရတယ်ထိုက်တဲ့အတိုင်းတိကျကျလုပ်တဲ့ပုဂ္ဂိုလ်များတော့တကယ်တဘာဝလည်းသိတာပါပဲတကယ်ကလည်းထင်းလာတာပါပဲတကယ်ကထင်းလို့ရှိရင်အထူးသဖြင့်ဖြစ်မှုရမှုပြတ်မှုကုန်းပိုင်းတွေကနောက်ပိုင်းကုန်းကုန်ပြီးတော့သွားတဲ့ဟာတွေဆုံးဆုံးသွားတဲ့ဟာတွေပေါ့လေပြည့်ပြည့်သွားတဲ့ဟာတွေ့ပြီဆိုလို့ရှိရင်ဩဒါတွေမမြဲဘူးဆိုတော့ပေါ့လေပညာလက္ခဏာလည်းမြင်လာတာပါပဲ သင်္ကတထင်လို့ရှိရင်တမင်ရလည်းအလိုလိုမြင်လာတာပါတမင်မြောင်ကြည့်မလို့ပါဘူးအဲ့ဒါလည်းနားလည်းအရေးကြီးပါတယ်တမင်ရမြင်လို့ရှိရင်ရှုပ်ွင်းအာယုံရဲ့အထုပ်တပ်ပုံလေးကြီးမြင်မြင်သွားလို့ရှိရင်ဝိပဿနာလည်းဖြစ်ပါပြီဒီတော့ခုပြောခဲ့တဲ့ဝိပဿနာလမ်းညွှန်နည်းရမှာစကားအရဆိုလို့ရှိရင် ယောဂီဟာအလုပ်တစ်ခုပဲရှိပါတော့တယ်အလုပ်တစ်ခုကဘာလဲဖြစ်ခိုက်ရှိအားပြင်းနေရှိတာပဲဒီလုပ်တစ်ခုရှိသေးတယ်ဘာလို့ဒီလိုသင်ကြားတဲ့အတိုင်းလုပ်ရမယ်စာဒီလိုမဟုတ်ဖဲတဲ့စိတ်ကူးတွေများပြီးတော့စိတ်ကူးကတကယ်ပညာအစ်စ်လို့ထင်မှားပြီးတော့အလုပ်လုပ်လို့ရှိရဲ့စိတ်ကူးများပြီးတော့အလုပ်မပါတဲ့ပုဂ္ဂိုလ်နဲ့ဒီတိပဋ္ဌာန်တရားတွေကမထိုက်တန်ပါဘူး စိတ်ကူးလုံးဝမရှိပဲနဲ့သင်ကြားတဲ့အတိုင်းတိတိကျကျပြီးပြီးပြင်းပြင်းအလုပ်လုပ်လို့ရှိရင်ဒီပိုင်းအကျိုးတွေကိုခံစားပြီးတော့အဲ့ဒီတကယ်အလုပ်သမားနဲ့ဒီတိဋ္ဌာန်တွေကထိတ်တန်တဲ့သဘောရှိပါတယ်။ဒီတော့ကိုယ့်ကိုယ်ကိုတိဋ္ဌာန်တရားအထုတ်လို့ထိတ်တန်တဲ့ပုဂ္ဂိုလ်ဖြစ်အောင်လို့အတွေးကြီးတော့ရှော့ကြသားမှာအတွေးကြီးအရှင်းမတွေးပဲနဲ့အလုပ်ကိုတိကျကျလုပ်ကြသားမှာလို့တိတ်တွင်းရတဲ့ဒီနေ့တရားဆုံးသတ်လိုက်ပါလေ။